ခန်းကြီး25အငယ်1မှ6တပန်အာဗြဟံသည်ကေတုရအမည်ရှိသော မိမနှင့်ဆုံဖက်၍ထိုမိမသည်ဇီမရန်ယုတ်ရှန်မေဒန်မိထရန်ဣရှဘက်ရှုအာတို့ကိုဖွားမြင်လေ၏ယုတ်ရှန်သားကရှေဘနှင့်ဒေဒန်ဒီဒေဒန်သားကအာရှုရိန်လူလေတုရှိန်လူလုံမိလူဒီ မိဒျန်သားကားဧဖာဧဖေရဟာနုတ်အပိဒဧလဒာဒီထိုသူအပေါင်းတို့ကားကေတုရအနွယ်ဖြစ်ကြသည်အာဗြဟံသည်မိမိဥစ္စာရှိသမျှကိုဣဇက်အားပေးလေ၏မယားငယ်တို့၌ရသောသားတို့အားလည်းမိမိအသက်ရှင်စဉ်တွင်ဆုလက်များကို ဝေပေး၍သားဣဇက်ထံမှအရှိပြီသို့လွတ်လိုက်လေ၏ အငယ်9မှ18ထိုနောက်အာဗြဟံသည်အသက်ကြီးရင့်၍အိုမင်းချင်းနေ့ရက်ကာလ ပြည့်စုံခြင်းနှင့်တကွာ အသက်ပေါင်း185နှစ်ရှိသောအသက်ချုပ်၍အနိစ္စဖြစ်သည်ဖြင့်မိမိလူမျိုးစည်းဝေးရာသို့ ရောက်လေ၏။တာဣဇက်နှင့်ဣရှမေလတို့သည်မန်ရီမြို့ရှိမှ ဟိတ်တိအမျိုးသားဇောရတာ ဧဖရုံ၏လယ်ပြင်တွင်မပေလမြေတွင်၌အဖကိုတင်းကြိုကြ၏ဟေတအမျိုးသားတို့အားအဖိုးပေး၍အာဗျဟံဝယ်သောလယ်ပြင်၌အာဗျဟံနှင့်မယားစာရာတို့ကိုတင်းကြိုကြသည်အာဗျဟံတည်သောနောက်သားဣဇက်ကိုဖျားသခင်ကောင်းချီးပေးတော်မူ၏ဣဇက်သည်ဘေရလဟေယောမြို့မှနေသည် စာရာဤကျွန်မအေဂုတုအမျိုးသားဟာဂရဖွမ်းမြင်သောအာဗြဟံသားဣရှမေလဤတန်းစဉ်မြေဆက်ဒီဟုသောမိမိအမျိုးအနွယ်လိုက်ဣရှမေလသားများအမိဟုမူကားတာချီနာဘယုတ်ထိုနောက်ကေဒါအာဒဗေလမိပတံမိရှမဒုမာမာဆဟာဒတ်တေမယေတုရ နာဖိရှကေဒမာဒီဟုသောဣရှမေလပါဒီထိုတို့အမည်ရှိသော သူတို့သည်မိမိမျိုးမိမိရဲတိုက်အလိုက် အမျိုးမျိုးသော မင်းဆက်နှစ်ပါးဖြစ်သည်ဣရှမေလသည်အသက်139နှစ်ရှိသောအသက်ချုပ်၍တည်သည်ဖြင့်မိမိလူမျိုးစည်းဝေးရာသို့ရောက်လေ၏သူတို့သည်လည်းအာရှုရိပြည်သို့တွားရလန်း ဟဝိလမြို့မှစ၍အဲဂုတ္တုပြည်အရှေ့၊ရှုရမြို့တိုင်အောင် နေကြ၏။ထိုသို့ဣရှမေလ၏နေရာသည်မိမိညီအစ်ကိုအပေါင်းအနား၌ကျသတည်း။အာဗြဟံသားဣဇာက်၏အဆက်အနွယ်ဟူမူကား၊အာဗြဟံသားကားဣဇာက်တည်း။ဣဇာက်သည်အသက်လေးဆယ်ရှိသောအခါ ပါဒနာရံအယက်သူရှုရိအမျိုးဘေသွေလ၏သမီးရှုရိလူလာဗန်၏နှမရေဗက်ကာနှင့်အိမ်ထောင်လေ၏ဣဇက်သည်မိမိမယားရေဗက်ကာမြုံသောကြောင့်ဒါရဖျားကိုတောင်းပန်၍ဒါရဖျားနားထောင်တော်မူသည်ဖြင့်သူ၏မယားသည်ပရိတရေဆွဲယူလေ၏ဝမ်းတွင်၌တည်သောသူငယ်တို့သည် အချင်းချင်း တိုက်ခိုက်ကြ၏အမိကလည်းထိုသို့ဖြစ်၍ငါ၌အဘယ်အမှုရောက်ပါလိမ့်မည်နည်းဟု ဆိုသည်ဖြင့်သာဝရဘုရားကိုမေးလျှောက်ခြင်းငှာတော်လေ၏သာဝရဘုရားကလည်းတင်ဤဝမ်းအတွင်း၌လူမျိုးနှမျိုးရှိ၏တင်ဤဝမ်းတဲကခြားနာသော လူစုနှစ်စုကို ဖွာရလိမ့်မည်လူတစ်မျိုးသည်တစ်မျိုးထက်အားကြီးလိမ့်မည်အကြီးသည်အငယ်၌ကျွန်ခံရလိမ့်မည်ဟု မိန်တော်မူ၏ ။ဖွားချိန်စေသောအခါသူ၏ဝမ်း၌သားအမွာရှိသဖြင့်အူးဖွားသောသားသည် အမွေးပါသောအဝတ်ကဲ့သို့ ဖြစ်၍တကိုယ်လုံးအစင်းနေ၏။သူကိုအေသောဟုသောအမည်ဖြင့်မှဲ့ကြ၏။ထိုနောက်မှ သူညီသည် အကိုအေသော၏ဖနှောင့်ကိုကင်လျက်ဖွာလာ၏။သူကိုကယာကုပ်အမည်ဖြင့်မှဲ့ကြ၏။ထိုသားနှစ်ယောက်ကို ဖွာသောအခါ ဣဇက်သည် အသက်60ရှိသည် သူငယ်တို့သည် ကြီးပွား၍အေသောကားလိမ္မာသောတောသားမုတ်ဆိုးဖြစ်လေ၏ယာကုပ်ကားတဲ၌နေတတ်၍စိတ်ကောင်းသောသူဖြစ်၏ဣဇက်သည်အေသောပေသောအမဲသားကိုစားလေရှိသောကြောင့်သူကိုချစ်၏ရေဘက်ကာမူကားယာကုပ်ကိုချစ်၏ငယ်29မှ34 တနေ့တ၌ယာကုပ်သည်စားစရာကိုချက်ပြုတ်စဉ်တွင်ဧသောသည်တောမှလာ၍မောသောကြောင့်ယာကုပ်အားထိုနီသောစားစရာနှင့်ငါကိုကြွေးပါလော့ငါမောပါသည်ဟုဆိုလေ၏ထိုကြောင့်သူ၏နာမည်ကိုအေဒုံဟု တွင်သည်ယာကုပ်ကလည်းယနေ့ပင်သင်၏တာဟုအရာကိုငါအားရောင်းပါဟုဆိုလျင်ဧသောကငါတေလူပြီ သားဦးအရာအဖျင်အဘယ်အကျိုးရှိပါလိမ့်မည်နည်းဟုဆို၏ယာကုပ်ကလည်းယနေ့ပင်ငါအားကျိန်ဆိုခြင်းကို ပြုပါဟုဆိုသောသူသည်ကျိန်ဆိုသည်ဖြင့်ယာကုပ်အားမိမိသားဦးအရာကိုရောင်းလေ၏ထိုအခါယာကုပ်သည်မုန်နှင့်ပဲဟင်းကိုအေးသောအားပေးသည်ဖြင့်သူသည်စားတော့ပြီးမှထ၍တော်လေ၏ထိုသို့အေးသောသည်မိမိနှင့်ဆိုင်သော သားဦးအရာကို မထီမဲ့မြင် ပြုသည်